ခန်းကြီး144အငယ်1မှ8ငါ၏ကြောက်ဒီဟုသောသာရဘုရားသည်မင်္ဂလာရှိတော်မူစေတည်းငါလက်သည်စစ်တက်၍လက်ချုံးတို့လည်းစစ်မှုကိုလေ့ကျက်မိအကြောင်းတွင်တင်တော်မူ၏ငါကိုတနာသောသူငါ၏မြို့ယိုးငါ၏ရဲတိုက်ငါကိုကယ်လွတ်တော်သခင်ငါ၏အကွယ်ကာဖြစ်တော်မူ၏ထိုဘုရားသခင်ကိုငါကူးစား၏ငါ၏လူမျိုးကိုငါအောက်သို့ နှိမ်ချတော်မူ၏။အိုထာဝရဘုရားလူသည်အဘယ်သို့သော သူဖြစ်၍ကိုတော်သည် မှတ်တော်မူရသနည်း။လူသားသည်အဘယ်သို့သော သူဖြစ်၍ပမာဏပြုတော်မူရသနည်း။လူသည်အငွေ့နှင့်တူပါ၏။သူ၏နေ့ရက်တို့သည် လွန်သွားတတ်သောအရိတ်ကဲ့သို့ဖြစ်ကြပါ၏။အိုထာဝရဘုရားကိုတော်၏မိုးကောင်းကင်ကိုညှို့၍ဆင်းသက်တော်မူပါ။တောင်တို့ကို တို့တော်မူပါ သူတို့သည်မိကိုထွက်ကြပါလိမ့်မည် လျှက်စစ်ပြက်စေ၍လေးများတော်တို့ကိုပြစ်သည်ဖြင့်ရန်သူတို့ကိုအရရတ်တို့ကွဲပြားစေ၍နှိပ်စက်တော်မူပါအထက်အရကလက်တော်ကိုဆန့်၍အကျွန်ုပ်ကိုနှုတ်တော်မူပါတခဲနှင့်သောရေထဲက၎င်းတကြွန်းတနိုင်ငံသားတို့၏လက်ထဲက၎င်းဆယ်ယူကဲတင်တော်မူပါ သူတို့၏နှုတ်သည်မှုသာစကားကိုပြောတတ်ပါ၏သူတို့၏လက်ရလက်သည်လည်းလှည့်စားတတ်သောလက်ဖြစ်ပါ၏ အငယ်9မှ15အိုဖျားသခင်ရှေ့တော်၌အသက်တော်တည်ခြင်းကိုဆိုပါမည်ကျိုးဆယ်ပင်ရှိသောတူရိယာနှင့်သောမနာတည်ခြင်းဆိုပါမည်အောင်မြင်ရသောအခွင့်ကိုရှင်ဘီရင်တို့အားပေးတော်မူ၏ကိုရောဤကျွန်ဒါဝိဒ်ကိုသိုးသောဒါဘိနှင့်ကင်းလွတ်စေတော်မူ၏တကြွတနိုင်ငံသားတွေလက်မှအကျွန်ုပ်ကိုနှုတ်ယူ၍ကဲတင်တော်မူပါသူတို့၏နှုတ်သည်မှုသာစကားကို ပြောတတ်ပါ၏သူတို့လက်ရလက်သည်လည်းလှည့်စားတတ်သောလက်ဖြစ်ပါ၏အကျွန်ုပ်တို့၏သားတို့သည်အရွယ်ပြိုးစဉ်တွင်ကြီးပွားသောပြိုးပင်ကဲ့သို့၎င်းသမီးတို့သည်ဘုံဗိမ္မာန်ဤသူထုသောတိုက်တုံကြောက်တိုင်ကဲ့သို့၎င်း ဖြစ်ကြပါစေသောအကျွန်ုပ်တို့၏ဗန္နာတိုက်တို့သည် အစာအသောက်အသုံးဆောင်များနှင့်ပြည့်စုံခြင်းတို့တို့သည်ပြင်အရက်တို့၌အထောင်အသောမွေးဖွားခြင်း နွားတို့သည်လည်းကြီးပွားများပြားခြင်းရှိပါစေသော အနိုင်ထက်ဝင်ခြင်းမရှိတိမ်သွာခြင်းမရှိလမ်းတို့၌ကြွေးကြော်မြည်တမ်းခြင်းမရှိပါစေနှင့်ထိုသို့နေသော လူမျိုးသည် မင်္ဂလာရှိပါ၏သာဝရဘုရားသည်အကျဉ်လူမျိုး၏ဘုရားသခင်ဖြစ်၏ထိုလူမျိုးသည်မင်္ဂလာရှိပါ၏